သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောင်တကူလဆန်း15ရက်2022ခုနှစ်ဧပြီလ15ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်သောအလကတုပမတုတ်အနှစ်ချုပ်အပိုင်း9တရားဒေသနာတော် မိစ္ဆာအယူဝါဒအယူဆလွဲမှားမှုနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောကြားပြီးတဲ့အခါမှာနောက်ပိုင်းကရှားနာပုဂ္ဂိုလ်ရဲ့အနေထားအဖြစ်ထက်သွင်းပြီးတော့မိန့်ကြားလိုက်တဲ့စကားတစ်ခုကတော့အတ္တတိအပရိတတနာအတ္တတိ နပရိတတနာဆိုတဲ့စကားလုံးလေးဆိုလိုတာကပျက်စီးသွားတော့လဲပျောက်ကွယ်သွားတော့လဲစိတ်မပူဘူးရှရဏပုဂ္ဂိုလ်တွေကဘာပဲပျက်စီးပျက်စီးကိုယ်ပိုင်ဆိုင်တဲ့ပစ္စည်းပျက်စီးတာပဲဖြစ်ဖြစ်ကိုယ့်ရဲ့အစ္ဆဒခန္ဓာကိုယ်ပျက်စီးတာပဲဖြစ်ဖြစ်စိတ်ပူတာဆိုတာမရှိတော့ဘူးပေါ့နော်စိတ်ပူမှုမရှိဘူးဆိုအဲ့ဒီစကားလေးကိုကောက်ချက်ချပြီးတော့ တရားနာနေတဲ့ယဟန်တစ်ပါးကမြတ်စွာဘုရားကိုမေးလိုက်တာမေးခွန်းနဲ့မေးခွန်းမေးတာကိုမြတ်စွာဘုရားဖြေတာထပ်ပြီးတော့ရှင်းပြတာဒီနေရာမှာပုဂ္ဂိုလ်၄မျိုးဖြစ်နိုင်တာပေါ့နော်ဗဟိတလို့ခေါ်တဲ့ကိုပိုင်ဆိုင်တဲ့ပစ္စည်းကတခုအစ္ဆတလို့ခေါ်တဲ့ကိုနဲ့ပတ်သက်ကိုခန္ဓာ ကိုယ်သွေးသားနဲ့ပတ်သက်နေတယ်ကိုယ်ခန္ဓာနဲ့ပတ်သက်တဲ့ဟာတစ်ခုပေါ့လောကလူတွေဟာအပြင်နဲ့ပြောမယ်ဆိုရင်လို့ရှိရင်ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းပြက်လို့စိတ်ပူတဲ့လူရှိသလိုစိတ်မပူတဲ့လူရှိတယ်နှစ်ဦးပေါ့တခါအစ္ဆဒဖြစ်တဲ့ကိုယ်ခန္ဓာကိုယ်မှာယောဂရတာပဲဖြစ်စေအဲကိုယ်သိဆုံးရမယ့်အနေအထားမျိုးဖြစ်စေ အစ္ဆဒရုပ်ခန္ဓာပျက်စီးသွားလို့စိတ်ပူတယ်လို့ရှိတယ်စိတ်မပူတယ်လို့ရှိတယ်တော့ပုဂ္ဂိုလ်၄မျိုးအဲ့ဒီပုဂ္ဂိုလ်၄မျိုးကိုမြတ်စွာဘုရားကိုကျမ်းတော်တရားပေးတော့မြတ်စွာဘုရားကသူ့မိကုံးကိုဖြေတာကိုဒီမှာပေါင်းပြီးတော့မတားကြရအောင်ပေါ့ဘဟိတအတ္တိပရိတ္တ ပထမပုဂ္ဂိုလ်ကဗဟိတအတတိပရိတတနာဆိုဘာပြောရတော့ဆိုအပြင်ဘက်ကကိုပိုင်ဆိုင်တဲ့ပစ္စည်းတစ်ခုပြတ်သွားလို့ရှိရင်စိတ်ပူတဲ့ပုဂ္ဂိုလ်စိတ်ပူခြင်းဘလို့ဖြစ်တာတော့လို့ဆိုအတွေးပေါ်မှာမူတည်တာလောကမှာလူတွေဟာပိုင်ဆိုင်တဲ့ပစ္စည်းတွေရှိကြတယ်ဆုံးရှုံးနေတာသွားပြီးတဲ့နောက်မှာ ပြန်တွေးတာပြန်တွေးကြတယ်မြတ်စွာဘုရားအဲ့ဒီအတွေးလေးကိုဖော်ပြတာပုဂ္ဂိုလ်တယောက်ဟာတဲ့ကိုပိုင်ဆိုင်တဲ့ပစ္စည်းဆုံးရှုံးပျက်စီးသွားပြီးတဲ့နောက်မှာအဟုဝတ္တမေတံဝတ္တမေနတ္ထိငါရင်တော့ကဒါရိပိုင်ဆိုင်ခဲ့တယ်အခုတော့မရှိတော့ဘူးနောက်တစ်ခါငါရနိုင်တဲ့အခြေအနေတွေရှိတယ်အခုတော့မရတော့ဘူး ကိုပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးပြန်တွေးပြီးတော့ပူပန်တတ်တဲ့လူတွေမှာငါရင်တော့ဒါတွေဒါတွေငါပိုင်ခဲ့တာအခုဆုံးရှုံးသွားပြီငါလုတ်ပိုင်ခွင့်နေအလုံးဆုံးရှုံးသွားပြီဆိုပြီးပူပန်နေတဲ့ပုဂ္ဂိုလ်ကလောကကြီးမှာရှိတယ်အဲ့လိုတွေးတဲ့ပုဂ္ဂိုလ်ဟာပူပန်တဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ဗဟိတအတ္တိအပရိတတနာအဲ့လို ပြင်ပပစ္စည်းဆုံးရှုံးသွားတော့လည်းပဲစိတ်မပူတဲ့ပုဂ္ဂိုလ်လည်းရှိတယ်ဆုံးရှုံးတာရင်တော့တူတူပဲငါဒါတွေရှိတယ်အခုငါမရှိတော့ဘူးငါပျက်စီးသွားပြီဆိုပြီးပါတတ်နိုင်မှလည်းသင်္ခါရပဲအလုံးအဆုံးရှုံးရမှာပဲဆိုတဲ့အတွေးရှိတဲ့ပုဂ္ဂိုလ်ကြတော့နာသောစတိစိတ်မပူဘူးတဲ့ အတွေးပေါ်မှာမူတည်သွားတာဒါတွေကအဲ့တော့ရဟန္တာပုဂ္ဂိုလ်တွေမှာလည်းပဲဝမေရဟန္တာပုဂ္ဂိုလ်ရှင်သာ ရှင်မမောရှင်သာတွေရှင်မဟာကတ္တဝဆိုလို့ရှိရင်သူနေတဲ့ကြောင်လေးကိုသူ့တပည့်ကဟိုမကောင်းတဲ့တပည့်ကဆုံးကသွားနေတော့တဲကြောင်လေးကိုမိရှို့သွားတာဒါပြင်မဲ့ကပစ္စည်းဆုံးရှုံးသွားတာလို့ခေါ်တယ်ပေါ့ပြန်လာတော့ပြာပုံဖြစ်နေ အဲ့ဒါရှင်မကသမဒီเจ้าလေးအတွက်စိတ်ပူလားဆိုပူနော်ဒါရင်တော့နေကြလေးရှိတယ်ကိစ္စမရှိဘူးတပင်အောင်မနေမယ်ဟောဒီလိုပြက်စီးသွားတဲ့ပစ္စည်းဝတ္ထုကိုပိုင်ဆိုင်တာနဲ့ပတ်သက်ပြီးတော့ပြင်ပပစ္စည်းဝတ္ထုတစ်ခုပျက်စီးသွားစေကမူစိတ်မပူဘူးဆိုတာယဟနာပုဂ္ဂိုလ်တွေပါတယ်ကြတော့အဲ့လိုစိတ်ပူတော့မှုမရှိတော့ဘူးပေါ့ဒါပြင်ပနဲ့ပတ်သက်တာနှစ်ဦးပေါ့ အဲ့တော့တာမန်ပုဂ္ဂိုလ်တွေကတော့ပူမှာပါတကယ်ယဟနာပုဂ္ဂိုလ်တွေကြတော့ဒါစိတ်မပူတော့တာပေါ့နောက်တစ်ခါကျတော့အစ္ဆဒနဲ့ပတ္တဒလည်းပဲစိတ်ပူသူမပူသူနှစ်ခုရှိတယ်အစ္ဆဒံအတတိပရိတတနာဒါကိုမြတ်စွာဘုရားရှေ့ကမိစ္ဆဝါဒနဲ့ဆက်ဆက်ပြီးတော့ပြောလိုက်တာကိုယ့်ရဲ့အစ္ဆဒနဲ့ ပတ်သက်ပြီးအစ္ဆတဆုံးရှုံးသွားတဲ့အခါမှာစိတ်ပုသူရှိတယ်စိတ်မပုသူရှိတယ်စိတ်ပူတာကဘယ်လိုဟာတော့ဆိုဒီဟာတော်တော်အဆင်မြင့်တဲ့ဟာကိုမြတ်စွာဘုရားပြောတာနော်အစ္ဆတပျက်စီးတယ်ဆိုတာဒီခုနတာမန်လူတယောက်ဟာသိဆုံးမှုသိပေနဲ့ကြုံတာတို့ကိုအင်းကလက်ချေဆုံးရှုံးသွားတာတို့ဒီလိုဟာမျိုးတော့မဟုတ်ဘူးသွားနော် သူ့အတွေးကဘယ်လိုရှိတုံလို့ဆိုလို့ရှင် နောင်ဘဝမှာငါနေသထဝရကောင်းကင်ဘုံကိုရောက်မယ်ဆိုတဲ့ယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်အယူရှိတဲ့ပုဂ္ဂိုလ်ဒီဘဝတည်သွားလို့ရှင်နောက်ဟာထဝရတည်မြဲတဲ့ကောင်းကင်ဘုံကိုငါရောက်လိမ့်မယ်တို့ယုံကြည်ထားတဲ့တချို့ကအဲ့ဒီယုံကြည်ထားတဲ့ပုဂ္ဂိုလ်တယောက်ဟာမြတ်စွာဘုရားကနေတရားဟောလိုက်တယ် သို့မဟုတ်မြတ်စွာဘုရားရဲ့တပိတာဝကတူကနေဟောတယ်ဒီလောကကြီးဟာတဲ့ဒီဘယ်ရမှမမြဲဘူးဆိုတာနဲ့ပတ်သက်ပြီးတော့ဘာဟောတော့ဆိုဒီမာရွေးနဲ့အယူဆတွေကိုဖယ်ရှားဖို့ရယ်ထို့ပဲမာရွေးနဲ့အယူဆတွေဖယ်ရှားနိုင်တဲ့အခါမှာသင်္ခါရတရားတွေအလုံးချုပ်ငြိမ်းတဲ့ နိဗ္ဗာန်ဆိုတာ ရှိတယ်ဘဝအဆုံးသတ်တဲ့နိဗ္ဗာန်ဆိုတာရှိတယ်နိဗ္ဗာန်ဆိုတာသင်္ခါရတရားတွေအလုံးချုပ်ငိမ့်တာဖြစ်တယ်ခန္ဓာစတဲ့ဥပရိတရားတွေကုံဆုံးသွားတာဖြစ်တယ်တဏှာဆိုတဲ့လိုချင်တာတွေကုံဆုံးသွားတာဖြစ်တယ်အဲ့ဒီနိဗ္ဗာန်ဆိုတဲ့တရားရှိတယ်လို့ဆိုအပ်တော့အကျဉ်းချုပ်ပြောမယ်ဆိုရင်တော့ဒီလူတယောက်ကိုနိဗ္ဗာန်အကြောင်းဟောတယ် အေးနိဗ္ဗာန်ဆိုလို့ရှိရင်မင်းနောက်ဘဝမဖြစ်ရတော့ဘူးပေါ့နော်နောက်ဘဝမဖြစ်ရတော့ဒါပဲ तू ကဖြစ်ချင်တဲ့လူဖြစ်နောက်ဘဝမဖြစ်ရတော့ဘူးနိဗ္ဗာန်ဆိုတာဘာမှမဖြစ်တော့ဘူးလို့ဟောလိုက်တဲ့အခါမှာ तू 6လန့်တုံလှုပ်သွားတယ်6လန့်တုံလှုပ်သွားတယ်ပုရုဇဉ်ဒီမှာအဲ့လိုဖြစ်တတ်တယ်အဲ့တော့ဘလို့6လန့်သွားတော့ဆိုရင်ဟာနိဗ္ဗာန်ရောက်ရင်ငါဘာမှမဖြစ်ရတော့ဘူးဆိုလားငါဒီသားတွေသမီးတွေငါမိတ်ဆွေတွေနဲ့ငါမတွေ့ရတော့ဘူးပေါ့ဆိုတာမျိုး အဲ့လိုဖြစ်ပြီးတော့လူဟာဆွေရင်ထိန်လန့်သွားတယ်ဆွေရင်ထိန်လန့်သွားလူဆိုတာဖြစ်ပြီးရင်ထာဝရတည်မြဲခြင်းမဖြစ်ရတော့ဘူးဆိုကြောက်သွားတာဖတ်ထုံးတရားမသိဘူးဆိုလို့ရှိရင်နိဗ္ဗာန်ကြောက်စရာကြီးဖြစ်နေဘာလို့လို့ဆိုရင်နိဗ္ဗာန်မှာဒီနိဗ္ဗာန်ရပြီဆိုလို့ရှိရင်သင်္ခါရတရားတွေမဖြစ်တော့ဘူးဘာမှမဖြစ်တော့ဘူးလူတွေဟာအထင်လေးနဲ့နိဗ္ဗာန်ဆိုတာမဟုတ်မနာမသိတဲ့နေရာဆိုတော့ ဘုံကြီးလို့လို့ဘာလို့လို့ထင်းနေတဲ့အခါကျတော့သူကသွားချင်နေတာနော်ဘာမှမဖြစ်တော့ဘူးဆိုလို့ရှင်ကြောက်သွားတယ်ဖြစ်ချင်ဖြစ်ချင်တဲ့တဏှာကရှိတယ်သူကအပြည့်သက်မဖြစ်ရတော့ဘူးဆိုလို့ရှင်သူကကြောက်ကြောက်သွားတယ်အဲ့ဒါဘဝတဏှာကြောင့်မဖြစ်တယ်ဖြစ်နေတဲ့ပုံမှာကျင့်တတ်နေတဲ့တဏှာလို့ခေါ်ထည့်တာလူတိုင်းလူတိုင်းနိဗ္ဗာန်ဆိုတာဘာမှမဖြစ်တော့တာ မင်းဒီဘဝရနေတဲ့ခန္ဓာတွေနိဗ္ဗာန်ရောက်ရင်မင်းဘာခန္ဓာမှမရတော့ဘူးအပိတတ်သွားပြီနောက်ထပ်ဘယ်ဘဝမှလည်းမရောက်တော့ဘူးမင်းပြီးပြီဆိုလို့ရှိရင်လူတွေကကြိုက်မှာမဟုတ်ဘူးလေမကြိုက်ကြဘူးနိဗ္ဗာန်မရောက်ချင်ကြမှာမဟုတ်ဘူးအဲ့တော့ဘယ်လိုပုဂ္ဂိုလ်နိဗ္ဗာန်ရောက်ချင်တာတော့ဆိုဝိပဿနာတရားအထုတ်ပြီးခန္ဓာရှိနေခြင်းရဲ့ဒုက္ခကိုမြင်ပြီးတော့ထိုဒုက္ခကိုမုန်းသွားတဲ့ပုဂ္ဂိုလ်လောက်ပဲနိဗ္ဗာန်ဆိုတာကြိုက်တယ်လေဒါကြောင့်ဝိပဿနာတရားအထုတ်တဲ့အခါမှာ ကြည့်ပါလားခန္ဓာနဲ့ပတ်သက်ပြီးတော့ဖြစ်တာပြက်တာတွေမြင်တယ်မြင်ပြီးတဲ့အခါကျတော့နောက်ဆုံးမှအပြက်ကိုမြင်တယ်အပြက်မြင်ပြီးနောက်ဆုံးမှဗာမြင်လာတော့နောက်ပိုင်းမှဗာမြင်လာတော့ဆိုကြောက်စရာကြီးပဲလို့မြင်လာတယ်အပြစ်တွေမြင်လာတယ်နောက်ညင်းငွေလာတယ်မလို့ချင်တော့ဘူးထွက်ပေါက်ရှာလာတယ်အဲ့ဒီလိုဖြစ်လာမှနိဗ္ဗာန်ဆိုတာ လွတ်ချင်မှာပေါ့နော်အဲ့ဒီအဆင့်မှာမရောက်လို့ရှိရင်စိတ်တွေးနဲ့တွေးကြည့်ပဲဆိုရင်နိဗ္ဗာန်ကိုဘယ်သူမှသွားချင်မှာမဟုတ်နိဗ္ဗာန်ကိုဘယ်သူမှမသွားချင်ဒါကြောင့်မို့လို့ဘုရားဘာသာရဲ့နိဗ္ဗာန်ဟာပေါ်ပြူလာမဖြစ်ဘူးသိတဲ့လူတွေဖို့တကယ်တော့နိဗ္ဗာန်ဆိုတာခန္ဓာချုပ်ငြိမ့်သွားတဲ့နေရာကိုဆိုလိုတယ်ခန္ဓာချုပ်ငြိမ့်သွားတာဆိုတာမဖြစ်တော့တဲ့နေရာကိုဆိုလိုတယ် အဲ့တော့ဖြစ်နေတာကိုကြိုက်တဲ့ပုဂ္ဂိုလ်တယောက်ကလန့်နေသွားဒီတုံညသဘောတရားကိုနိဗ္ဗာန်နဲ့ပတ်သက်ပြီးတော့ယုံ nant ခန္ဓာတွေဟာဘာမှမရှိတဲ့တုံညတသက်ဖြစ်တယ်ဆိုရယ်တုံညနဲ့ပတ်သက်တဲ့ဟောတဲ့တရားနာရင်တောင်မှပဲလူဟာထိတ်လန့်တုန်လှုပ်သွားတယ်ဒီဟိုကျွန်းမှာဒီပုံနာတယောက်ကညတရားပွဲ မဟာဝိဟာရအကြောင်းလိုက်ကြီးမှာတရားပွဲတစ်ခုသွားနာတယ်အနတ္တအကြောင်းကိုဟောတယ်တုံညသဘောကိုဟောတဲ့အခါမှာတရားပွဲကနေထပြေးပြီးတော့အိမ်ရောက်တဲ့အခါသူကလေးကိုပွေဖက်ထားပြီးတော့ငါဒီတရားနာပြီးတာငါသာသမီတွေဆုံးရှုံးပြီးတော့ဘဝကြီးဟိုဆုံးရှုံးတော့မှာပဲဆိုပြီးတော့ကြောက်လန့်တုန်လှုပ်ပြီးထွက်ပြေးသွားတာသူက ဘာကြောင့်လို့ဆိုတဏှာရှိနေတာတဏှာရှိနေသည့်အတွက်ကြောင့်မဖြစ်ရတော့ဘူးဆိုကြောက်တယ်သူကဖြစ်နေတာကိုကြိုက်နေတယ်တဏှာရှိလို့အဲထွက်ပြေးသွားပြီသူ့သားလေးကိုပွေ့ပြီးတော့ငါရဟန်းရဲ့တရားသွားနာမိတာတကြသမယတဲ့သူ30စကလုံးကတကြလူမျိုးတွေရဲ့အယူဝါဒတရားငါသွားနာမိတာကံကောင်းလို့ငါဒုက္ခရောက်တော့မလို့ဆိုတော့ပုထုဇဉ်တွေဟာ ဒီဘာမှမဖြစ်တော့ဘူးဆိုရင်ကြောက်သွားတယ်ကြောက်လန့်တဲ့ဟာတစ်ခုဖြစ်တယ်ဒါကြောင့်မို့ဒီမှာလည်းပဲခုနကသိပြီးတဲ့နောက်မှာသာဝရပြဲတဲ့သာဝရပုံမှာမပြတ်မစီတည်နေရမယ်ဆိုတဲ့ယုံကြည်ချက်ရှိတဲ့ပုဂ္ဂိုလ်တယောက်အဲ့လိုသာဝရတည်နေတဲ့နေရာဆိုတာမရှိဘူး အလုံးဟာသင်္ခါရဘယ်မှမမြဲသည့်အတွက်ကြောင့်သင်္ခါရမှန်သမျှဟာပိဋကချုပ်ငိမ့်နေဆိုတဲ့နိဗ္ဗာန်အကြောင်းကိုခေါ်လိုက်တာနဲ့သူကအမလီငါတို့ဘဝပြတ်ပါပြီပျက်စီးပါပြီငါတို့ဟာဘာမှရတော့မှမဟုတ်တော့ပါဘူးဆိုပြီးကြောက်တယ်တဲ့နိဗ္ဗာန်ကိုတွေးပြီးတော့ထိတ်လန့်တုန်လှုပ်ကြတယ်ဒါပုထုဇဉ်တွေကနိဗ္ဗာန်ကြကြောက်တယ်အဲ့ဒီလိုခေါ်လိုက်ရင်နိဗ္ဗာန်ကိုကြောက်သွားအဲ့ဒါကို ဒါအစ္ဆန္ဒပျက်စီးသွားတဲ့အခါမှာကြောက်လန့်နေဆိုတဲ့ပုံကိုယ်တွေကြောက်လန့်နေဆိုတဲ့ပုံကိုယ်ဖြစ်တယ်အဲတရားဓမ္မကိုသိပြီးဝိပဿနာတရားအထုတ်လို့ရှုပ်တရားနဲ့တရားတွေပေါ်မှာညင်းငွေစိတ်ပြက်ပြီးဒုက္ခကိုမလိုချင်တော့တဲ့ပုဂ္ဂိုလ်ကြတော့နိဗ္ဗာန်တရားကိုနာတဲ့အခါမှာပို့ပြီးတော့စိတ်နှလုံးအေးချမ်းသွားတယ်။အော်မဖြစ်တာကကောင်းတာပဲဆိုတဲ့အတွေးဝင်သွားတယ် အဲ့ဒီပုဂ္ဂိုလ်ကြတော့အစ္ဆတခန္ဓာပျက်စီးပေမဲ့လို့မကြောက်တဲ့ပုဂ္ဂိုလ်တဲ့အဲ့တော့ဝိပဿနာတရားအားထုတ်ပြီးတော့တရားဓမ္မသိသွားတဲ့ပုဂ္ဂိုလ်နောက်ဆုံးယန္တာဖြစ်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သတင်းကြလို့မကြောက်ကြဘူးတိဟောပမတုတ်တံမှာကြောက်ချင်းမကြောက်ချင်းနဲ့ပတ်သက်ပြီးလန့်ညင်းမလန့်ညင်းနဲ့ပတ်သက်ပြီးဟောထားတာတစ်ခုရှိတယ်မြတ်စွာဘုရားကိုမြတ်စွာဘုရားတရားကိုချင်းသေးဟောက်တန်နဲ့ဥပမာပေးပြီး တော်ရဲမှာတိရစ္ဆာန်အများစုဟာချင်းသေးတန်ကြရင်ကြောက်ကြတယ်ပေါ့ကြောက်ကြတယ်အဲ့တော့မြတ်စွာဘုရားသဗ္ဗေသင်္ခါရအိဋ္ဌာသင်္ခါရတရားဟာမြူမြပြမကြံအလုံးဟာဘယ်ဟာမှမြဲတာမရှိဘူးလို့ဆိုတဲ့တရားကိုဟောလိုက်တဲ့အခါဒီအတန်ကို ကြားလိုက်ရတော့ကောင်းကင်ဘုံမှာ သူတို့ကိုသူတို့နေစာတဝရလို့ထင်းနေတဲ့ပကားပြမလို့ပြမကြီးတွေကထိတ်လန့်သွားကြတယ်တုံထုတ်သွားကြတယ်မြတ်စွာဘုရားရဲ့ဒီတပ်ပေသင်္ခါရအိဋ္ဌာသင်္ခါရတရားဆိုတာဘယ်အရာမှမမြဲဘူးဆိုတဲ့ထီတန်ကြားလိုက်တဲ့အခါကျဟာငါတို့လည်းမမြဲပါလားတနေ့ငါတို့လည်းသိရမှာပါလားဆိုရယ်အဲ့ဒီအသိဝင်သွားတဲ့အခါသူတို့ကကြောက်လန့်တုန်လှုပ်သွားကြတယ် ငကောကထင်နေတာသူတို့ကိုသူတို့နေသထဝရလို့ပဲထင်နေတာကိုဗကပြမကြီးဆိုတာသူ့ရဲ့အယူဆကသူ့ကိုသူသူ့ဘုံကိုသူနေသထဝရဘာလို့ဒီလိုထင်တာတော့လို့ဆိုတော့ပြမဘုံကမှသူကတတန်းရှည်ကြသွားတာအဲ့တော့ပြမဘုံတဘုံကနေတဘုံဆင့်ပြီးတော့ကူးနေတယ်သူ့ရဲ့ကုသိုလ်ရှိန်နဲ့တဘုံကဖြစ်ပြီးနောက်တဘုံကူးတယ်ဆိုသူကပြမတွေကျတော့ မျက်စိလေးမိတ်ပြီးအိပ်ပျော်သွားတယ်လို့ပဲသိတယ်ဆိုတာတော့မွေးတယ်ဆိုတာတော့ခက်ခဲတာမဟုတ်တော့လေမျက်စိလေးတမိတ်နဲ့ပြီးသွားတဲ့ကိစ္စတွေဟုတ်သိတယ်ဆိုတာလည်းမျက်စိလေးမိတ်လိုက်တာနဲ့သိပြီးသားမျက်စိဖွင့်လိုက်တာနဲ့နောက်ဘဝဖြစ်နေပြန်အဲ့တော့သူတို့ကိုသူတို့နှိစ္စထော်တာလို့ပြောမြတ်စွာဘုရားကြွသွားတော့ကအဲ့ဒီပကပြမကြီးကိုတရားရှင်းလင်းပြဖို့မြတ်စွာဘုရားကြွတော့ ပြမကြီးကဖះကိုကြိုးဆိုတယ်ကြိုးဆိုတဲ့အခါဗာပြောတော့ဆိုနော်အရှင်ဘုရားကြွပါကြွပါသောကတံအရှင်ဘုရားကြွလာခြင်းဟာကောင်းသောကြွလာသောကတံလို့ဆိုတာအိန္ဒိယစကားမှာဆိုရင်ဆွာခတ်ပဲကောင်းသောလာခြင်းဝရကံလောက်တာပေါ့နော်ဝရကံလောက်တာလာပါလာပါဒီဘုံဟာလာပါလာပါလို့ဖိတ်ခေါ်ရင်နေမကဘူးအရှင်ဂေါရမဒီဘုံဟာမို့ဥမနာမသေးတဲ့ဘုံ ရှင်ဗျာနေဆထောရတီးရတဲ့ဘုံဘယ်တော့မှမဟုတ်ဘူးဘယ်တော့မှမနာဘူးဘယ်တော့မှမသိရအောင်တပည့်တော်ကပြောင်းလဲမရှိတဲ့နေဆထောရဘုံကြီးရှင်ဗျာရောက်လာတာကောင်းတယ်ပေါ့အဲ့လိုပြောလိုက်တဲ့အခါမှာမြတ်စွာဘုရားကပြောတော့အေးဘဂဗြဟ္မကြီးဟာအဝိဇ္ဇာဆိုတဲ့မှောင်နဲ့ရောက်နေပါတယ်ဖရာပြမပရိသတ်ရဲ့အလဲမှာအဝိဇ္ဇာကတောဝတ္တပကောပြမ ဖြမကြီးဟာမသိမသိလိုက်တာသူဟာလုံးဝမသိပါလားအမောင်နဲ့ရောက်နေပါလားလို့ပြောလိုက်တဲ့အခါမှာကျန်တဲ့နောက်ပြမတူကမြတ်စွာဘုရားဝင်ပြီးတော့ကန့်ကွက်တယ်အရှင်ဘုရားတဲ့ဒီဘကားပြမကိုသွားပြီးတော့အထင်သေးစကားမပြောနဲ့တဲ့အဲ့ဒါမှတကူကြည့်တယ်တဲ့ကဘာကြီးကိုသူဖန်ဆင်းတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့ဆိုပြီးတော့အဲ့လိုဝင်တော့ပြောတာခံရတယ်မြတ်စွာဘုရားနော် ပကားပြမကြီးဟာအလွန်တကူကြည့်တဲ့ပုဂ္ဂိုလ်ဖြစ်တယ်ရှင်ဘုရားသူ့ကိုဆန့်ကျင်မဲ့လုပ်မဲ့လို့မစင်စားပါနဲ့ပေါ့သူပြောတဲ့အတိုင်းပဲလိုက်နာလိုက်ပါကဘာရက်နေသထဝရဆိုနေသထဝရလို့ပဲမှတ်လိုက်ပါလို့အဲ့ဒီပြမအဲ့လိုဟိုမနဲ့ရဲ့အသိဝင်ပြမထဲမှာလည်းပဲအယူဆလွယ်မှတဲ့ပြမတွေရှိတာပေါ့နော်မကောင်းတဲ့အယူဆပေါ်မှာအပိအမြောက်လောက်တတ်တဲ့ပြမအဲ့လိုဝင်ပြောတယ် ဝင်ပြောတော့မှမြတ်စွာဘုရားကပြောတယ်ပကားပြမှာမင်းဘေဘွားလာတာဆိုငါသိတယ်ပြီးတော့မင်းဘေဘွားရောက်မယ်မင်းရဲ့အသက်ဟာဘလောက်ကြံသေးတယ်ဘယ်နှကဘာကြံသေးတယ်ဆိုတာမြတ်စွာဘုရားကသူကကုံပြောပြလိုက်တဲ့အခါကျအဲ့ကြတော့မှသူကသူပြန်တတိယနော်မင်းဘေဘွားဘာကုသိုလ်တွေလုပ်လို့ရလာတာအကုန်လုံးအစကိုဖော်ပေးလိုက်တဲ့အခါကျတော့နှစ်ပေါင်းကြာညောင်းနေတဲ့သူ့ရဲ့ ဘဝအစတွေကုသိုလ်ကောင်းမှုလုပ်ခဲ့တာမြမပြေရောက်တာတွေအဲ့ဒါတွေပြန်တတိယသွားအဘဂဗြဟ္မချွတ်တယ်ဆိုတာအဲ့ဒီတုတ်တံမှာအဲ့ဒါလို့ခေါ်တာရှိတယ်နော်နေသထာဝရလို့ထင်တယ်အဲ့တော့အဲ့ဒါလို့ကိုယ့်ကိုမြဲမဲ့လို့ထင်နေတဲ့ဗြဟ္မတွေဟာ အများကြီးရှိတယ်မြတ်စွာဘုရားမမြဲဘူးလို့ဆိုတာကိုဟောလိုက်တယ်ကြားလိုက်တဲ့အခါမှာအဲ့ဒီ သူတို့ကိုသူတို့နှစ်ပေါင်းကြာရှိစွာကဘာပေါင်းကြာရှိစွာနေဆထဝရလို့ထင်းနေကြတယ်မြမကြီးတွေထိတ်လန့်တုန်လှုပ်သွားကြတယ်မြတ်စွာဘုရားဟောလိုက်တဲ့စကားလေးတစ်ခွန်းတဗ္ဗေသင်္ခါရအနိစ္စဖေယမမမြဲဘူးဆိုတဲ့ဒီစကားလုံးဟာသူတို့ရဲ့ရင်ထဲနှလုံးထဲမှာရောက်သွားတယ်အဲ့လိုဆိုတယ်အဲ့တော့ဒီနိဗ္ဗာန်တရားကိုဟောကြားတဲ့အခါမှာခုနအစွဲအလံမကင်းသေးတဲ့ပုဂ္ဂိုလ်တွေဟာ တုံလို့ခြောက်ချသွားကြတယ်တုံလို့ခြောက်ချသွားတယ်အဲ့တော့ဒါကြောင့်မို့ပုဂ္ဂိုလ်၄မျိုးဖြစ်တယ်ပဟိတပစ္စည်းဆုံးရှုံးလို့စိတ်ပူတဲ့ပုဂ္ဂိုလ်ရှိတယ်စိတ်မပူတဲ့ပုဂ္ဂိုလ်ရှိတယ်အစ္ဆတခန္ဓာပျက်စီးလို့စိတ်ပူတဲ့ပုဂ္ဂိုလ်ရှိတယ်စိတ်မပူတဲ့ပုဂ္ဂိုလ်ရှိတယ်ဒီနေရာမှာအစ္ဆတနဲ့ပတ်သက်တာကြတော့ ဘုန်းကြီးတို့တွေသိတယ်ဥပမာကိုသိရမယ်ဆိုတာသိတယ်ကိုဒုက္ခတွေရောက်နေပြီဆိုတာသိရင်စိတ်ပူတာမပူတာတည်းမဟုတ်တော့ဘူးသူကနိဗ္ဗာန်သွားရမယ်ဆိုတော့စိတ်ပူတယ်သူဆိုလို့တယ်ပေါ့နော်အယူဆဖြစ်လာဖြစ်ချင်နေတာဟုတ်သူကတရားစဉ်းစားကြည့်နိဗ္ဗာန်ကိုသွားမယ်ဆိုရင်မသွားချင်ကြတဲ့ပုဂ္ဂိုလ်ကြီးများတယ်ပေါ့တကယ်ကြတော့အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ရှဟန်တပါမေးတာကိုရှင်းပြလိုက်တာ ဒါကိုစတုကောတိကတုံညတာလို့ခေါ်တယ်။တုံညရဲ့သဘောတစ်ခုကိုပြောပြတာ။တုံညတာစတုကောတိကဆိုတာလေးပဲလေးပဲလေးတန်ကတုံညဖြစ်ပုံကိုပြောပြတာနော်။နိဗ္ဗာန်နဲ့ပတ်သက်ပြီးတော့ပြောတယ်။နောက်တစ်ခါမြတ်စွာဘုရားကရဟန်းတွေဘက်ကိုလှည့်ပြီးတော့မေခွန်းထုတ်လိုက်တယ်။မေခွန်းထုတ်လိုက်တယ်။ပိုင်ဆိုင်တဲ့ပစ္စည်းတွေနဲ့ပတ်သက်ပြီး ယဟန်တွေကိုမေကွန်းထုတ်တယ်ယဟန်တို့တဲ့ကိုပိုင်ဆိုင်တဲ့ဒီနေဆာထာဝရအပြောင်းလဲမရှိတဲ့ကိုယ့်ရဲ့မှတ်ယူထားတဲ့ပိုင်ဆိုင်တဲ့အရာမြေမို့တောင်းလို့လို့တောတွေတောင်းနေလို့နေတွေလာတွေလို့ထာဝရတည်ရဲနေတဲ့ပိုင်ဆိုင်မှုမျိုးနော်ပိုင်ဆိုင်မှုမျိုးကို ပိုင်ဆိုင်နိုင်တယ်လို့ အဲ့ဒီပိုင်ဆိုင်မှုမျိုးကိုမင်းတို့တွေ့တွေ့တွေ့ကြသလားဆိုလိုတာကိုပိုင်ဆိုင်ပြီဆိုရင်ဒါနေသထာဝရပဲဆိုလိုတဲ့တိဝိကတော့ဒီလူတယောက်ကငါဟာလို့သိမ့်ပိုက်လိုက်တဲ့အရာတစ်ခုဟာဘယ်ရာမှမမြဲဘူးနော်ငါရာလို့ငါဟာလို့သိမ့်ပိုက်လိုက်တဲ့အရာဝတ္ထုတစ်ခုဟာဘယ်ရာမှမမြဲဘူးအဲ့ဒါငါဟာလို့သိမ့်ပိုက်ထားပြီးထာဝရမြဲတဲ့ဟာမျိုးမှတွေ့ဘူးလား မြတ်စွာဘုရားအဲ့ဒီမိကုံမေးလိုက်တယ်တွေ့ဘူးလားဆိုရဟန်းတွေကထာဝရမြဲတဲ့ပိုင်ဆိုင်မှုဆိုတာမတွေ့ဘူးပါဘူးအေးဟုတ်တယ်ငါလည်းမတွေ့ဘူးလောကမှာဒီပိုင်ဆိုင်မှုအရာခတ်သိမ်းဘယ်သူဘာပိုင်ပိုင်နော်အော်ကြည့်မယ်ဆိုရင်မန်းလေးမှာမန်းလေးပြောမယ်ဆိုလို့ရှိရင်မင်းတို့မင်းကြီးတီထောင်ခဲ့တာပဲလေသူတီထောင်ခဲ့တဲ့မြို့ကြီးသူနန်းတော်ကြီး သူအိမ်နေသူຢာတွေဟာသူကရှိမှမရှိတော့သူလက်လွတ်လိုက်ရပြီလေခုချင်းသူပိုင်ဆိုင်တာမဟုတ်တော့အဲ့လိုပဲအနောထဘယင်ကြီးကလည်းအရိမတနာပူရာဆိုရယ်ပကံတိုင်းပြည်ကြီးကိုတည်ထောင်သွားတယ်ဒါပကံတိုင်းပြည်ကြီးကလည်းပျက်စီးရရင်သွားပြီသူလည်းမရှိတော့ဘူးနောက်ဆုံးတနေ့ကျတော့အလုံးဟာဆုံးရှုံးပျက်စီးသွားကြမှာ ပိုင်ဆိုင်တဲ့အရာလည်းမမြဲဘူးပိုင်ဆိုင်သူလည်းမမြဲဘူးလို့ဆိုလိုတယ်ပေါ့နော်နိစ္စထာဝရဆိုတာဘယ်ဟာမှမရှိဘူးကိုယ်အပိုင်ရလို့မရှိဘူးပိုင်ဆိုင်သူတွေပြောင်းတာပြောင်းနေတာပဲကိုယ်ပိုင်လို့တတ်မှတ်စရာအကြောင်းမရှိဘူးပေါ့နော်အဲ့တော့ရန်ကုန်မြို့ကြီးပဲကြည့်အရင်တော့ဘသူပိုင်ခဲ့တာတော့နောက်ဘသူတွေပိုင်ခဲ့တာ ਨੇ ဆိုပြီးတော့ပိုင်ဆိုင်မှုတွေကဒါပြောင်းနေတာ တူတယောက်ရဲ့နေသထာဝရဆိုတာမဖြစ်ဘူးတဲ့အဲ့ဒီလိုမြတ်စွာဘုရားကယဟန်တွေကိုကိုပိုင်ဆိုင်တဲ့အရာတစ်ခုတောင်မှထာဝရဆိုတာမရှိဘူးတဲ့အဲ့ဒီဟာကတုံညတစ်ခုပဲပိုင်ဆိုင်မှုနေသထာဝရဒီတိမြဲတာမရှိခြင်းဟာတုံညတစ်ခုပဲပိုင်ဆိုင်ပိုင်ဆိုင်သူကနေစိတ်သုံးနေတယ်ပေါ့နော် ပိုင်ဆိုင်တဲ့အရာကိုသူတို့ကဆုတ်သိမ်းတယ်နောက်တစ်ခုကစောစောကပြောထားတဲ့ဧသောမိအတ္တရုပ်ခန္ဓာကိုယ်လည်းပဲငါရဲ့အတ္တဝေဒနာစိတ်ခံစားချက်ကိုလည်းငါရဲ့အတ္တတင်ညာဆိုတဲ့မှတ်သားချက်ကိုလည်းငါရဲ့အတ္တသင်္ခါရဆိုတဲ့စိတ်ဆောအထုံးမှုတွေကိုလည်းငါရဲ့အတ္တဝိညာဉ်ကိုလည်းငါရဲ့အတ္တဆိုပြီးတော့ ခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဟာတွေအလုံးကိုငါရဲ့အတ္တဆိုတဲ့အတ္တဝါဒအယူဆွဲကြီးရရှိတယ်အဲ့တော့ခန္ဓာ၅ပါးကမမြဲသလိုအတ္တဝါဒဆိုတဲ့အယူဆလည်းမြဲတာမဟုတ်ဘူးเนาะမမြဲဘူးအဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောမလို့ဒီထာဝရမြဲတဲ့ပိုင်ဆိုင်တဲ့အရာမရှိသလို အတ္တဝါဒဟာလည်းမြဲတာမဟုတ်တော့အဲ့ဒီအတ္တဝါဒကိုဆွဲလန်းထားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့တောကမဖြစ်ဘူးဆိုတာရှိသလားသူကငါဟာလို့ယူဆွဲထားတဲ့ပုဂ္ဂိုလ်တယောက်တည်တောကဖြစ်မှာပဲသူကတောကကိုမရှောင်နိုင်တော့ဘူးသူကနော်အဲ့ဒါနဲ့ပတ်သက်ပြီးမြတ်စွာဘုရားယဟန်လေးကိုမေးခွန်းထုတ်တာ အတ္တဝါဒဆိုတဲ့အယူဝါဒတစ်ခုကိုဆွဲလန်းပြီးတော့ပြောနေတဲ့ပုဂ္ဂိုလ်တယောက်ဟာတဲ့အဲ့ဒီဆွဲလန်းထားတဲ့အတ္တဝါဒဆွဲလန်းနေတဲ့ပုဂ္ဂိုလ်မှာတောကမဖြစ်တဲ့ဟာရှိသလားတောကကိုမဖြစ်စေတတ်တဲ့အတ္တဝါဒအယူဆရှိသလားအလုံးအတ္တအယူဝါဒမှန်သမျှတောကကိုမွေးဖွားမှာရှိခဲ့ကုန် ရှုပ်ကိုငါဟာလို့တွေးထားတဲ့ပုဂ္ဂိုလ်တယောက်သည်သူ့ရင်ထဲမှာတောကဖြစ်လာမှာသူကငါဟာလို့သတ်မှတ်တာငါရဲ့အတ္တလို့သတ်မှတ်တာကိုသတ်မှတ်သည့်အတွက်ကြောင့်သူထင်တဲ့အတိုင်းမဟုတ်ရင်သူတောကဖြစ်တော့တာပေါ့ဆွဲလန့်တော့တာပေါ့ဒီလိုကိုယ့်ရဲ့ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့လေတောကဖြစ်သလိုကိုယ့်ရဲ့အယူဆနဲ့ပတ်သက်ပြီးတော့လေတောကဖြစ်ကြမှာပဲခုနကပစ္စည်းအခုဟာအယူဝါဒ အယူဝါဒနဲ့ပတ်သက်ပြီးတော့လည်းပဲတောကဖြစ်မှာပဲတဲ့တော့တောကမဖြစ်တဲ့အယူဝါဒဆိုတာမရှိပါဘူးမဖြစ်စေတဲ့ယူဝါဒဆိုတာမရှိဘူးထို့တူပဲဒီမှားယွင်းတဲ့အယူဆတွေအားလုံးလူတွေကကိုယ့်ရဲ့ philosophy ကိုယ့်ရဲ့ဓာတ်တနာဆိုပြီးတော့အယူဝါဒဟောလဲဆွဲလန်းတယ်နော်မအတော်နဲ့မပြောင်းနိုင်ဘူးလေဒါပါနဲ့ပြောတော့ဆိုခုနကဒီအရိဋ္ဌယဟန်ဟာ ကာမဂုဏ်ကိစ္စမှီဝဲနေတော့လည်းပဲအန္တရာယ်မဖြစ်ပါဘူးဆိုတဲ့အယူဆဘုရားရှိတော်မဆုံးဘူးသူသူယူမှန်တယ်ပဲထင်တာဆွဲလန်းနေတော့မဲ့သူကမြတ်စွာဘုရားခေါ်မေးတာတောင်သူမမလွတ်ဘူးစိတ်ထဲဟိုပြောင်းလဲတာမဟုတ်ဘူးမြတ်စွာဘုရားခေါ်ပြီးရှင်းပြတာတောင်မှသူကလက်ခံတာမဟုတ်ဘူးသို့တော့ပြန်တော့မပြောဘူးဖះမို့ပြန်မပြောတော့ အဲ့တော့အယူဆမှန်သမျှဟာအယူဆကိုအကြောင်းပြုပြီးတော့တောက မဖြစ်စေတတ်တဲ့အယူဆမျိုးလောကမှာရှိသလားဆိုမရှိဘူးအယူဆကိုအကြောင်းပြုပြီးနောက်ဆုံးမှတောကရောက်ကြမှာပဲအယူဝါဒတွေနဲ့ပတ်သက်ပြီးဒီနေရာမှာမြတ်စွာဘုရားနှစ်ခုထပ်ပြီးတော့ဟောလိုက်တယ်ပိုင်ဆိုင်တဲ့ပစ္စည်းကတစ်ခုအတ္တဝရဥပါရံဆိုတဲ့ကိုယ့်ရဲ့ ထင်မြင်ယူဆချက်ကတစ်ခုတခြားမှားရင်းတဲ့အယူဆတွေကတစ်ခုအဲ့ဒီသုံးခုကို တိကောတိကသုံညတာလို့ခေါ်တယ်။ဒါတွေဟာလည်းပဲသုံညတွေပဲအကုန်လုံး။ emptiness ဘာမှကိုထင်တဲ့အတိုင်းမဖြစ်ဘူးဆိုတဲ့သုံညသဘောတရားတွေပေါ့နော်။အတ္တမှာစိတ် သုံးတယ်။မြတ်စွာဘုရားရဲ့သုံညက ရှုပ်နံဆိုတာရှိတယ်အဲ့ဒီယုံနံနဲ့မှာ အတ္တဆိုတာမရှိတာသူဆိုလိုတယ်နော်အတ္တဆိုတာမရှိဘူးငါဆိုတာမရှိဘူးငါဆိုတာမရှိဘူးရှုပ်နံတော့ရှိတယ်ဒါမို့ရှင်နနမေးတဲ့သုတ်တန်တစ်ခုမှာမြတ်စွာဘုရားဖြေဖြေထားတော့သက္ခုတုံညာအတ္တေနဝအတ္တနိယေနဝမျက်လုံးမှာတဲ့ စကုပ္ပတာရယုတ်ကလေးမှာစကုပ္ပတာရဆိုတာအမှန်တရားအနေနဲ့ရှိတယ်သို့တော့လူကထင်းနေတဲ့အတ္တနဲ့အတ္တနိယဆိုတာမရှိဘူးငါနဲ့ငါဟာမရှိဘူးလို့ဆိုလိုတယ်ပေါ့နော်အတ္တနဲ့အတ္တနိယဆိုတာအထင်မြင်ယူဆချက်စကုပ္ပတာရရှိတယ်စကုပ္ပတာရမှာအတ္တရှိတယ်လို့ယူဆတာအဲ့ဒီယူဆမရှိတာလို့ပြောတာအဲ့ဒါကြောင့်ဓမ္မ တိကောတိကသုံးညတာလို့ထက်ကရာကအဲ့လိုရှင်းပြတယ်ဒါသုံးခုသုံးရဖြစ်ပုံနော်သုံးညဖြစ်ပုံသုံးမျိုးပြတယ်တုံညာဘာတုံညာတော့လို့ဆိုလို့ရှိရင်ခုနအတ္တတုံညာပဲเนาะအတ္တနဲ့အတ္တနိယတုံညာတရားဓမ္မမရှိဘူးပြောတာမဟုတ်ဘူးတရားဓမ္မအပေါ်မှာ မှားရင်းတဲ့အရင်အထင်မြင်ယူဆချက်အတ္တဆိုတဲ့အတွေးဟာတကယ်မရှိတဲ့အရာဖြစ်တယ်လက်တွေ့ပြလို့မရဘူးတော့ဥပမာထင်ရှားအောင်ပြောလို့ရှင်တပင်လို့ဆိုတဲ့အခါမှာတပင်ကိုဟုတ်လားအသီးတို့ပွင့်တို့အရွက်တို့အကိုင်းအခက်အပင်စီအမြစ်ဒါတွေကိုတစ်ခုစီလှုပ်လိုက်လို့ရှင်တပင်ဆိုတာပျောက်သွားတယ်လို့ပဲတပင်ဟာရှာမတွေ့တော့ဘူးလေ အဲ့ဒါလိုပဲတကယ်မရှိတာကိုခေါ်ထားတာပဲဖြစ်တယ်ပေါ့ငါငါဟာဆိုတကယ်မရှိတာကိုခေါ်ထားတာသို့တော့အဲ့ဒီပုံမှာတကယ်ရှိတယ်လို့ထင်နေတယ်မရှိဘူးဆိုတာကိုပြတာတုံညက်တာလို့ခေါ်တယ်နောက်တစ်ခါထွေကောတိကတုံညက်တာကိုမြတ်စွာဘုရားယဟန်တွေကိုဆက်ပြီးတော့ဟောတယ်ထွေကောတိကတုံညက်တာဆိုဘာလို့ဆိုရင်အတ္တနဲ့အတ္တနိယအတ္တနဲ့အတ္တနိယ ဟိုညမလို့ပြောလိုက်ရင်ငါနဲ့ငါဟာပေါ့ငါနဲ့ငါဟာဆက်ဆက်နေတာကြည်ပေါ့ငါမရှိဘူးဆိုရင်ငါဟာရှိပါအောင်မလားနော်တခုနဲ့တခုထောက်ပြီးတော့ပြောတာလေငါရှိမှငါဟာလို့ပြောလို့ရမှာပေါ့အဲ့တော့ငါဟာလို့ပြောရင်လည်းငါရှိမှဖြစ်မယ်ပေါ့ဟုတ်ငါရှိရင်ငါဟာဆိုတာရှိနိုင်တယ်ငါဟာ ငါရှိတယ်ဆိုရင်လည်းငါရှိရမယ်အဲ့တော့ငါမရှိဘဲနဲ့ငါဟာဆိုတာပြောလို့မရဘူးဒီနှစ်ခုကအပြန်အလှန်တစ်ခုနဲ့တစ်ခုဟာငါဆိုတာမရှိသည့်အတွက်ကြောင့်ငါမရှိရင်ငါဟာမရှိပဲနော်ငါမရှိရင်ငါဟာမရှိပဲငါနဲ့ငါဟာဆိုတာအပြန်အလှန်ဆက်ဆက်နေတာဖြစ်တယ်ဒါကြောင့်မို့ဒါလည်းပဲတုံညလို့ခေါ်တယ်ငါသည်ငါဆိုတာမရှိဘူး ငါဟာဆိုတာလည်းမရှိဘူးငါမရှိသည့်အတွက်ကြောင့်ငါဟာမရှိတာအဲ့လိုဆိုလို့ရပေါ့နော်အဲ့ဒါကိုဒီကောဋိကသုံးညတာဆိုပြီးယဟန်ကနေကိုမေကွန်ထုတ်ပြီးတော့မြတ်စွာဘုရားကပါကောက်ချက်ချပြီးတော့ဟောတော်ဆိုလို့ရှိရင်အတ္တဆိုရာရဲ့ငါဆိုရာရဲ့အတ္တနိယငါဟာဆိုရာရဲ့လက်တွေ့အမှန်မှာရှာလို့မရဘူးဆိုလို့ရှိရင် ငါရဲ့အတ္တဟာနောက်ဘဝမှာနေသထဝရဖြစ်မယ်ဆိုတာရောမှန်ကန်မှုရှိပါမလားတဲ့တို့ဆိုလို့တယ်ငါမှမရှိဘဲနဲ့ငါနောက်ဘဝဖြစ်ရမယ်ဆိုတာရှိအောင်မလားတဲ့မရှိဘူးငါမရှိဘဲနဲ့နောက်ဘဝမှာငါထာဝရတည်မြဲရမယ်လို့တွေးခြင်းဟာတဲ့တကယ်ကိုမိုက်မဲတဲ့အယူဆတစ်ခု အပြည့်အဝလက်ခံထားခြင်းပဲဖြစ်တယ်နော် နတ်တော်ယံကေဝလောပရိပူရောဘာလဓမ္မောတဲ့ငါမရှိဘဲနဲ့ငါဟာတာကိုနောက်ဘောအတွက်ပူးနေတဲ့ဆိုတဲ့စကားဟာတွေးနေတဲ့ဆိုတဲ့စကားဟာလုံးဝမိုက်မဲခြင်းသာဖြစ်တယ်ပေါ့ငါရှိမှငါဟာရှိမှလေအဲ့တော့ငါလည်းမရှိဘဲနဲ့ဘာအတွက်တော့ပူးနေတာတော့လို့ဆိုလို့တယ်ပေါ့နော်ငါမှမရှိတာငါဟာလည်းမရှိဘူးပေါ့ ငါငါမရှိပါပဲနဲ့နောက်ဘဝငါခံစားမယ်ဆိုတာဘာကိုပြောတာလဲလုံးဝမသိမိုင်မဲရရောက်တယ်လို့ရသဗျာကေဝလောပရိပူရောပါဠဓမ္မောတဲ့ဒါဟာလုံးဝစဉ်းစားဉာဏ်ကင်းမဲ့ပြီးအပြည့်အဝမိုက်မဲခြင်းတစ်ခုသာလည်းဖြစ်တယ်တကယ်စဉ်းစားကြည့်မယ်ဆိုရင်မရှိတာအတွက်လူတွေပူနေကြတာဖြစ်နေတယ်ပေါ့နော် တကယ်ရှိတာအတွက်မပူပဲနဲ့မရှိတာအတွက်ပူနေကြတယ်ဒီတရားကသူကနည်းနည်းတယ်ပေါ့တေချာစဉ်းစားမှဒီအိဗယ်ပေါ်နိုင်တယ်နော်တေချာစဉ်းစားမှအဲ့တော့ဆိုပါစို့တို့ရဲ့ခန္ဓာကိုယ်ဟာဓာတ်ကြီးလေးပါဆိုတာပထဝီဓာတ်ကလည်းသူ့အကြောင်းနဲ့သူကသူဖြစ်တာပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ရှုပ်တရားတွေဟာသူ့အကြောင်းနဲ့သူပေါင်းစပ်ပြီးတော့ဖြစ်နေတာ ကိုကသွားပြီးတော့ငါငါဟာလို့သွားလောက်တာကိုငါဟာလို့သတ်မှတ်လို့လဲ तू ကငါဖြစ်မလာဘူးငါလို့သတ်မှတ်လို့လဲငါလို့မဖြစ်အဲ့ဒါကိုပဲစိတ်ထဲကစိတ်ကူးရပြီးတော့ငါနောက်ဘဝကောင်းစားဖို့တို့ငေါနောက်ဘဝကျရင်ကောင်းရသူအတိဘုံရောက်ဖို့တို့ဘာလို့ဆိုဓမ္မိုင်မဲခြင်းတစ်မျိုးပဲငါမှမရှိတာရှိတယ်အစရဓာတ်ကြီးလေးပါပဲရှိတယ်ဓာတ်ကြီးလေးပါကောင်းစားဖို့မင်းအကုသို့လုပ်နေတယ်လို့ဖြစ်တယ် သဘောမှာတရားသဘောကြည့်လိုက်လို့ရှိရင်ငါကောင်းစားဖို့ဆိုတဲ့ရှိရချက်ကြီးတစ်ခုဟာလုံးဝလွယ်မှားနေတဲ့အရာကြီးတစ်ခုဖြစ်နေငါဆိုတာဘသူပြောတာတုံးပြောစရာမှမရှိတာဓာတ်ကြီးလေးပါပဲရှိတယ်ရှုပ်ပဲရှိတယ်နာမဲရှိတယ်ဘသူကောင်းစားအောင်မလုပ်ထားတော့လို့မေးလိုက်လို့ရှိရင်ဖြည့်ဖို့ရတော့ခက်သွားတယ်ပေါ့နော်အဲ့ဒါကိုအစောပြဆိုလိုတယ်ပေါ့အဲ့ဒီလို့ ဒီငါနဲ့ငါဟာဆိုတဲ့ဒီအတွေးတွေဟာတကယ်တော့လောကမှာမရှိတဲ့တုံညသဘောတွေသာဖြစ်တယ်။တုံညနဲ့ပတ်သက်ပြီးတော့မဟာယာနဗုဒ္ဓဘာသာကအဓိကထားပြီးတော့သင်ညာတယ်။ဒါပေမဲ့သူတို့သင်တဲ့တုံညကနာဂဆုနဆိုတဲ့ဗုဒ္ဓဘာသာယဟန်တော်တစ်ပါးရေးတဲ့ Central Philosophy ရဲ့အဆိုကိုသူတို့ကရေးတာ ဘုရားရဲ့တုံညာနဲ့ Central Philosophia လာတဲ့တုံညာနဲ့မတူဘူးမတူတတ်ဘူးတဘာဝတရားတစ်ခုသိတာရုပ်နည်းနည်းပြောရမယ်ဆိုရင် तू ကအလုံးကိုညှင်းဆိုတဲ့ dialectic ကိုဘာမှမရှိဘူးဆိုတာ तू ကလက်တွေ့ပြခြင်းတဲ့အခါကျအလုံးကိုညှင်းဆိုတာ full negative နော်အလုံးကိုညှင်းလိုက်တာ အလုံးကိုညှင်းမှအမှန်တရား ရတယ်ဆိုတဲ့ dialectic ဤစနစ်ကိုသုံးတာသူက central philosophy ဖတ်လို့ကတော့နားလည်းပဲမထင်ဘူးเนาะအဲ့ဒါဟိုတိရိလင်္ကာတော်ကဟိုတည်းကထိုင်ဝမ်ကလာတဲ့တရုတ်လူမျိုးဘုန်းကြီးတပါသူတို့တရုတ်ကျမ်းစာမှာတော့အဲ့ဒါကိုအဓိကထားပြီးသင်နေကြတာပေါ့နော်မဟာယာနဖီလိုဆိုဖီဆိုပြီးအဓိကထားတယ် သူပြောတာကဝင်လာကြတဲ့ကသူကညင်းဆိုပြီးတော့ဝင်လာတာဒီချမ်းရေးကြတဲ့ကကောသူကအဲ့ negative ရှစ်မျိုးကိုညင်းလာကြတာဘာတွေတော့ဆိုဖြစ်တာလည်းမဟုတ်ပြက်တာလည်းမဟုတ်ပေါ်လာတာလည်းမဟုတ်ပျောက်ကွယ်သွားတာလည်းမဟုတ်ဝင်လာတာလည်းမဟုတ်ထွက်သွားတာလည်းမဟုတ်အကုန်လုံးမဟုတ်ဘူးရှစ်ချက်နဲ့သွားတာသူကဘာပြောတော့ဆိုဒီကုန်းချုပ်တော့သူပြောတာပြိဿသမုပ္ပါကိုပြောတာပါတဲ့ဘိုက်ကရှစ်ပါးကိုပဲဟောတာ မဂ္ဂင်၈ပါးကိုပဲ तू စဉ်းစားတာပါလို့ဆိုတယ်အလုံးဟာအလုံးကိုညင်းဆိုလိုက်လို့ तू သုံးတဲ့စကားလုံးကအဲ order empty ဆိုပြီးတော့သုံးတာတပ်ပံသုံးညာပါဠိလိုပါဠိစကားလုံးတို့ तू तू ရေးတဲ့ဟာလည်းပဲပူရင်ကအိန္ဒိယဘာသာနဲ့ရေးတာဆိုစပ်ပံဆုံးညာဒီလိုလာတာပေါ့အလုံးဟာဆုံးညာဆုံးညာဆိုတာဘာဖြစ်ဘူးအင်္ဂလိပ်လိုပြန်တော့ order empty အလုံးဟာ empty ပဲအမှမရှိဘူးဆိုသူကအလုံးကိုညင်းလိုက်တာတော့အကြောင်းတရားနဲ့ပတ်သက်ပြီးတော့ तू စဉ်းစား तू ညင်းဆိုပုံတွေကကြည့်ပေါ့အဲ့တော့ဘာဖြေထုတ်နိုင်တော့ဆိုတော့ကိုယ့်ကိုဖြေထုတ်ကြည့်ဖြစ်ပေါ်လာတဲ့အရာတစ်ခုဟာတဲ့ तू ပြောပုံတွေကဖြစ်ပေါ်လာတဲ့အရာကိုဘာဝလို့ခေါ်တယ်နော်ဘာဝဆိုတာဖြစ်လာတဲ့အရာဖြစ်ပေါ်လာတဲ့ဘာဝဆိုတဲ့အရာတစ်ခုဟာတဲ့ မိမိတည်ဟူသောအကြောင်းကြောင့်ဖြစ်တာလည်းမဟုတ်ဘူးတဲ့သူကသူထုတ်လုပ်တာလည်းမဟုတ်ဘူးတဲ့တခြားအကြောင်းကြောင့်ဖြစ်တာလည်းမဟုတ်ဘူးတဲ့တခြားအကြောင်းကထုတ်လုပ်တယ်မဟုတ်ဘူးတဲ့မိမိသူတို့ကနှမျိုးလုံးကြောင့်လည်းမဟုတ်ဘူးတဲ့အကြောင်းမဲ့တော့မဟုတ်ဘူးတဲ့ဘာကြောင့်ဖြစ်တယ်လို့သူမပြောနော်မိမိတည်ဟူသောအကြောင်းကြောင့်လည်းမဖြစ်ဘူးတပါးသောအကြောင်းကြောင့်လည်းဖြစ်တာလည်းမဟုတ်ဘူး နှစ်ပါးဒီနှစ်ခုစလုံးပေါင်းတဲ့အကြောင်းကြောင့်ဖြစ်တာလည်းမဟုတ်ဘူးသို့တော့အကြောင်းမဲ့တော့မဟုတ်ဘူးအကြောင်းရှိတယ်အဲ့ဒီအကြောင်းကဘာလဲဆိုမပြောဘူးအတ္တလက်တလို့ခေါ်တယ်သူကဘာနဲ့ဆန်တော့ဆိုလို့ရှိရင်အမရဝိခေပဝါဒနဲ့တော့တူတယ် full full negative အမရဝိခေပဝါဒဆိုပါအမရနိခေပဝါဒဟိုရင်းပေါ့ အယူဝါဒတွေနဲ့ပတ်သက်လာပြီးတော့ပြောတဲ့အခါမှာတရဝါသည်တရဝါသည်သိပြီးနောက်ဖြစ်တယ်ဒါတတ္တတဝါဒတရဝါသည်သိပြီးတဲ့နောက်မဖြစ်ဘူးဆိုလိုတာနောက်ဘဝရှိတယ်နောက်ဘဝမရှိဘူးနောက်ဘဝရှိတယ်တတ္တတဝါဒနောက်ဘဝမရှိဘူးဥစ္စေတဝါဒတယောက်ကရှိတဲ့လူ ရှိတယ်မရှိတဲ့လူမရှိဘူး ဒါတချို့မြဲတယ်တချို့မမြဲဘူးဆိုတဲ့ပါလားနောက်တစ်ခါရာဝိခေပါကြတော့နောက်ဘဝဆိုတာမရှိပါဘူးဒါပေမဲ့မရှိဘူးလည်းမဟုတ်ပါဘူးအဲ့ဒါမရာဝိခေပါနောက်ဘဝဆိုတာမရှိဘူးသို့တော့မရှိဘူးလည်းမဟုတ်ပါဘူးမရှိဘူးလို့ပြောပြီးတော့မရှိဘူးလည်းမဟုတ်ပါဘူးထပ်ပြောတာ အဲ့ဒါအမရဝိကိပါဝါဒလို့ခေါ်တယ်အခုလဲအဲ့ဒီပုံစံခက်ဆန်တာမြတ်စွာဘုရားခေါ်တဲ့ဒီ four negative ပုံစံအဲ့ဒါကိုနာဂဆုနာကဒီအမှန်တရားကိုရှာတဲ့အခါမှာဒီလက်နဲ့ကိုအသုံးပြုပြီးတော့ဒီဒီဒီနီလန်၄မျိုးနဲ့စဉ်းစားပြီးအမှန်တရားကိုထုတ်တယ်လို့ပြောတာသူရဲ့အယူဆတယ်မှာအဲ့တော့ တချို့ဟာတွေကဘယ်တော့မှနားလဲဖို့ခက်တယ်တန်တရားနဲ့နိဗ္ဗာန်တူတူပဲဆိုတာလဲသူ့ပဲသူ့ကြံထဲမှာရေးထားတာတန်တရားနဲ့နိဗ္ဗာန်တူတူပဲတဲ့အဲ့ဒါကိုပြောလိုက်ရင်သဘောကျသွားတယ်သူကဟုတ်တယ်လို့လို့ဖြစ်တယ်တန်တရားနဲ့နိဗ္ဗာန်တူတူပဲတဲ့အဝိဇ္ဇာမကင်းသေးတဲ့အချိန်တော့တန်တရားလို့ထင်နေတာပါတဲ့အဝိဇ္ဇာကင်းရင်နိဗ္ဗာန်ပါတဲ့ကဲသူကအဲ့လိုပြောတယ် အဲ့ဒါဘာနဲ့ဥပမာပေးထားတော့ဆိုမောင်စပြိုးတဲ့အချိန်မှာလမ်းပေါ်မှာချိုးခွေးလေးတစ်ခွေချိုးလေးတစ်ခွေကြာနေတယ်အဲ့တော့မောင်စပြိုးပြိုးဆိုတဲ့အခါချိုးခွေလေးမြင်ရတဲ့အခါမသိမကွဲမြင်တော့မွေလေးလို့ထင်မွေလေးလို့ထင်နောက်တစ်ခါအလင်းရောင်နဲ့ကြည့်ပြီးတော့ကြည့်လိုက်တဲ့အခါမွေမဟုတ်ဘူးချိုးခွေအဲ့တော့သူကဘာပြောပြတာလဲဆိုငကောကလည်းချိုးခွေပါပဲတဲ့ နော်ငကိုတဲ့အကျိုးွေပါတဲ့အဲ့တော့အမှောင်ကြောင့်မို့လို့သူကမွေးထင်သွားတာပါတဲ့အဲ့ဒါလိုပဲတန်တရားလို့နိဗ္ဗာန်ကိုတန်တရားလို့ထင်နေတာအမှောင်ကြောင့်တဲ့အဲ့ဒီဥပမာနဲ့သူကရေးတယ်ဟုတ်တယ်အောင်အောင်တော့သူအဲ့ဒါလိုဟာမျိုးရှိတယ်သူကနော်အမှောင်ကြောင့်ကျိုးွေလေးကိုမွေလို့ထင်နေတာပါတဲ့ အလင်းရောင်ရလို့ရှိရင်တော့ကျိုးခွေဟာကျိုးခွေပါပဲတဲ့ငကိုထက်ကျိုးခွေပါတဲ့ဝေမဟုတ်ပါဘူးတဲ့အဲ့လိုနိဗ္ဗာန်ဟာတန်တရားလို့လူတွေကထင်နေကြတာတဲ့တကယ်ကတော့ငကိုထက်ကနိဗ္ဗာန်ပါတဲ့မသိတဲ့အခါမှာတန်တရားနိဗ္ဗာန်လို့ထင်တန်တရားလို့ထင်နေတယ်အဲ့ဒီလိုရေးတာသူအဲ့ဒီကျမ်းကဟိုအင်္ဂလိပ်လိုတော့ပြန်ထားတာရှိတယ်ဗမာလိုပြန်တာမရှိဘူး အင်္ဂလိပ်လိုတော့ central philosophy ဆိုညင်းဆိုချက်တွေနဲ့ပြထားတယ်အဲ့ဒီကျမ်းကိုဖတ်လို့ကတော့ဥချာပေါက်သွားတယ်ဥချာပေါက်နေတာပဲညင်းဆိုတာအဲ့ဒါ dialectic လို့ခေါ်တယ်သူကဖတ်ချင်တော့အင်္ဂလိပ်လိုရှိတယ် central philosophy နားတော့မလဲဘူးတော်တော်ကိုနားမလဲတာတော့ အဲ့လောက်ထီအောင်ရှုပ်ရှုပ်ထွေထွေစဉ်းစားတတ်တာတော်တော်အံ့ဩကြရကောင်းအိန္ဒိယတောင်ပိုင်းကဘုန်းကြီးတစ်ပါးရေးသွားတာနာခါရှုနာလို့ခေါ်တယ်နာခါရှုနာသူနေသွားတဲ့နေရာကြီးကအိန္ဒိယတောင်ပိုင်းမှာခနေထိရှိတယ်နာဂယုဏကွန်တာဆိုတာရောက်ဖူးတယ်အဲ့ဒီမှာခုဆဲလုံးလိုက်တဲ့အခါကျတော့အဲ့ဆဲကြီးရဲ့အလက်ကောင်ရောက်သွားတယ်သူ့ကြောင့်က သူ့ကြောင့်ကြီးကဆဲအလဲကောင်ပြက်သွားတာအဲ့မှာသူရုပ်ရုပ်တုကြီးတွေဘာတွေရှိတယ်သူသူနေတဲ့ကြောင်အဲတင်မောစီးပြီးဟိုဆက်လက်စီးပြီးသွားတယ်အိန္ဒိယတောင်ပိုင်းမှာရှိတယ်နာဂကျွဏကွန်တာဆိုအဲ့တချိန်တုန်းကတော့ဒီအတွေးခေါ်ပညာရှင်သဘောပေါ့နော်အဲ့ဒါဒီလိုမြတ်စွာဘုရားကသုံးညတာရဲ့သဘောတွေကို ၄မျိုးရှုထောင့်ကနေပြီး၃ညာဖြစ်ပုံ၃မျိုးသောရှုထောင့်ကနေ၃ညာဖြစ်ပုံ၂မျိုးသောရှုထောင့်ကနေ၃ညာဖြစ်ပုံတွေကိုဟောပြီးတဲ့အခါမှာဘာဟောတော့ဆိုခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးနဲ့ဟောပြန်တယ်အဲ့ဒါကိုတိပရိဝတ္တာလို့ခေါ်တယ်တပည့်ဆက်ကြရမှာတဲ့ပါတဲ့တိပရိဝတ္တံ द्वारता ကာရံဆိုလို့ ခန္ဓာတစ်ပါးတစ်ပါးကို သုံးခုသုံးခုနဲ့ရှုစင်ခြင်းမဟုတ်ပြောပြတာအနိစ္စဒုက္ခအနတ္တအဲ့ဒါကိုခေါ်တယ်ရှမ်းတွေကိုမေးတယ်ရှုပ်ဟာနိစ္စလားအနိစ္စလားယန္နေကအနိစ္စပါဖရာလို့ဖြေတယ်အဲ့ဒီအနိစ္စဟာဒုက္ခလို့ဆိုမလားဒုက္ခလို့ဆိုမလားရှင်ဗျာအနိစ္စဆိုလို့ရှိရင်ဒုက္ခပါဗျာဟိုဖြစ်ပြီးပြက်နေတာဘယ်လိုလုပ်ပြီးဒုက္ခဖြစ်မလို့ မပြတ်ချင်တဲ့အရာကြဒုက္ခဖြစ်တာပေါ့နော်နှမျောတာပေါ့လေဖြစ်လာပြီးရင်ပြတ်သွားတယ်ဆိုတော့နှမျောစရာကြီးပေါ့အကောင်းကြတော့အဆိုးကြတော့လည်းဟိုမနှမျောမှမဟုတ်ပေါ့အဲ့ဒါကြောင့်မို့မမြဲတဲ့အရာသည်ဒုက္ခဒါဖြင့်ဟုတ်ပြီမမြဲဘူးဒုက္ခဖြစ်တဲ့အရာကိုငါငါဟာလို့ငါရဲ့အတ္တလို့ဒီလိုတွေ့တော့မယ်ဆိုရင်တင့်တော်ပါမလားဆိုရယ် အနတ္တလက္ခဏာသုံးပါမေးတယ်မေးခွန်းနေမေးတာပါပဲအဲ့ဒါကိုပဲပြန်ဟောတာအဲ့ဒါကိုတိပရိဝတ္တခန္ဓာခန္ဓာဒေသနာကိုသုံးမျိုးသုံးဖလှယ်နဲ့ဟောတယ်အဲ့တော့အနိစ္စဆိုတဲ့အဓိပ္ပာယ်ကဗမာလူကတော့မမြဲဘူးလို့ပြောတာဘယ်လိုရှုတော့ကနေပြီးမမြဲဘူးလို့ဘာကြောင့်အနိစ္စလို့ခေါ်တာတုံးဆိုသူကအကြောင်း၄မျိုးနဲ့အနိစ္စလို့ခေါ်တာတဲ့အကြောင်း၄မျိုးနဲ့အနိစ္စလို့ခေါ်တယ် ဥပါဒဝယဝတ္တိတောဖြစ်ပြီးပြတ်သွားတယ်သူကနော်ဖြစ်မှုပြတ်မှုဒီနှစ်ခုရှိနေတယ်သူမှာဖြစ်လာတယ်ပြတ်သွားတယ်ဖြစ်လာတယ်ပြတ်သွားတယ်ဒါအနိစ္စသဘောတရားဖြစ်လာပြီးမပြတ်ဘူးဆိုရင်တော့အနိစ္စမဟုတ်ဘူးဖြစ်လာတယ်ပြတ်သွားတယ်ဒါရှုတော့တစ်ခုနောက်ဝိပရိနာမတယ်သူကပင်ကိုအနေထားမှုပဲပြောင်းပြောင်းသွားတယ်ပေါ့နော် အရှိတစ်ခုကနေပြီးတော့ပြောင်းသွားတယ်ခြေနေတစ်ခုကပြောင်းသွားတယ်ဝိပရိနာမဆိုပြောင်းလဲတဲ့ရှုထောင့်ကရှိသည့်အတွက်ကြောင့်ဒါနေဆာမဟုတ်ဘူးဥပမာဆိုတော့ပြောင်းလဲတယ်ဆိုတဲ့အဓိပ္ပာယ်ကဘာလို့ဆိုလို့ရှိရင်လူရဲ့ကောင်းမွန်အားသဖြင့်ကငါကအနဲ့လေးအနဲ့ကနေဖြူသွားတာဒါလည်းပြောင်းလဲမှုပဲအော်တစ်ပင်တစ်ပင်မှာဆိုလို့ရှိရင်တိရက်ကထွက်လာကစားတော့နီနီနုနုလေးတဖြည်းဖြည်းကျမ်းလာတယ်ဟောအနုကနေအစိမ်းရင်ကြီးဖြစ်သွားတယ်ပြောင်းတယ် အစရင်ကနေပြီးတော့ကြွေတော့မယ်ဆိုဝါသွားတယ်ဒါလည်းပြောင်းသွားတယ်ဝါပြီးပြီးခြောက်သွားတယ်ဒါလည်းပြောင်းတော့ပဲဝိပရိဏမှာသူတခါတည်းတည်မြဲနေတာမရှိဘူးဖြစ်ပြီးရင်ပြောင်းလဲနေတယ်အဲ့ဒီဝိပရိဏမှာရှုထောင့်ကိုကြည့်ပြီးတော့လေအနိစ္စလို့ပြောတာနော်အဲ့တော့တချို့အရာဝတ္ထုတွေကြတော့ကြာရှည်ခံတဲ့ဟာကြတော့တော်နေမပြောင်းဘူးပေါ့ အတော်နဲ့မပြောင်းတာလည်းရှိတယ်။ဥမာရွှေတို့ဘာလို့ဆိုရင်တော့တော်နဲ့ပြောင်းမှာမဟုတ်ဘူး။ကြာရှည်ခံတယ်ပေါ့။ဒါပေမဲ့သူ့ရဲ့သူ့မှာလည်းပဲပြောင်းလဲမှုပျက်စီးမှုကရှိတာပဲ။အလုံးကပြောင်းလဲမှုပျက်စီးမှုကရှိတယ်။ဒါကခုနဖြစ်ပြီးပြက်တဲ့ရှုတော့ကနေပြီးတော့အနိစ္စလို့ပြောတယ်။နောက်တစ်ခုကပြောင်းလဲသွားမှုကနေကြည့်ပြီးတော့အနိစ္စလို့ပြောတယ်။နောက်တစ်ခုကဘာတော့ဆိုရင် အခိုက်အတန့်လေးတစ်ခုမှသာရှိတာပြီးရင်မရှိတော့ဥပမာမဲ့လူအတန်နေစကားပြောနေတယ်အခိုက်အတန့်လေးပဲတာဝကလိကပဲအခုတကြံမဲ့ကြည့်နေအကြံနေဆိုတာအခိုက်အတန့်ပဲချပြီးတော့အခုအကြံနေရောက်နေပြန်အခိုက်အတန့်တစ်ခုပဲနောက်ထပ်ကကျတော့အတက်နေဆိုတာရောက်အတက်နေပြီးရင်နှစ်ဆန်းတည်းရဆိုတော့ဗျာအလုံးဟာရက်တည်းဟာအခိုက်အတန့်လေးတွေကြီးပဲကုန် အဲ့ဒါလဲအနိစ္စသဘောလို့ပြောတာအခိုက်တန်ကလေးတွေပဲရှိတယ်တာဝကလိကဆိုတာဘယ်ရမအမြဲရပ်နေတာမရှိဘူးခိုက်တန်လေးတွေကြီးပဲနေထွက်တာလည်းကြည့်ခိုက်တန်ပဲထွက်တဲ့အခိုက်တန်ဝင်တဲ့အခိုက်တန်အလုံးဟာအခိုက်တန်လေးတွေပါပဲရှိလို့ဒါမှမဟုတ်အနိစ္စလို့ခေါ်တာနောက်ရှုတော့တစ်ခုကတော့ပါတော့နေဆပဋိခိပတ်နေဆပဋိခိပတ်ဆိုမြဲတာကို မြဲတာရဲ့ဆန့်ကျင်ဘက်မြဲတယ်ဆိုတဲ့သဘာဝကိုပယ်ဖြတ်တယ်မြဲတယ်ဆိုတာရဲ့မြဲတယ်ဆိုတာဘာတော့ဆိုရင်ဖြစ်ပြီးပြတ်သွားတာမရှိရဘူးအဖြစ်မရှိရဘူးအပြည့်မရှိရဘူးမြဲတယ်ဆိုတဲ့အရာပြီးတော့ပြောင်းလဲသွားတာမရှိရဘူးနောက်အခိုက်အတန့်ဆိုတာမရှိရဘူးနေဆသဘာဝဆိုတာထိတိုင်းပဲရှိနေရမယ်အဲ့ဒါအဲ့တော့အဲ့လိုမဟုတ်ဘူး ဥပါဒဝေယဖြစ်ပြီးရင်ပြတ်တယ်ဝိပရိနာမပြောင်းလဲတယ်တာဝကာလိကအခိုက်တန့်လေးသာဖြစ်တယ်ဒါကြောင့်မို့နေဆရဲ့ဆန့်ကျင်မဲ့အနိစ္စဒီလေးခုနဲ့အနိစ္စဆိုတဲ့သဘောကိုမှတ်သားရပါတယ်တဲ့ဒါခါဒုက္ခကြတော့ဘာကြောင့်ဒုက္ခလို့ခေါ်တာလဲဆိုပฏิပိလနာကာရေနာနှောက်ရှက်တယ်နှိပ်စက်တယ်အနှောက်ရှက်ပြုတ်နေတာလေဒုက္ခပဲလေသူက ဟိုလိုခေါင်းကြိုက်တာတို့နားကြိုက်တာတို့စားစရာမရှိလို့တို့နေစရာမရှိလို့တို့ဆင်းရဲတဲ့အဲ့ဒီဟာမျိုးပြောတာမဟုတ်ဘူးသူဖြစ်မှုပြမှုတွေရဲ့နှောက်ယှက်မှုကိုခံနေရတာเนาะအနှောက်ယှက်ခံနေရတာခေါင်းပေါ်ကသပင်လေးရတယ်သူ့အသူအညိုတိုင်းအနက်တိုင်းမနေဘဲနဲ့ဖြူလာတာတို့ဒါဒါနှောက်ယှက်တာပဲလေနှောက်ယှက်တာပရေကသူ့အသူမနေဘဲနဲ့တွန့်လာတာတို့ အသက်ရွယ်လည်းသူကသူနုပြိုပြိုလေးမနေပဲနဲ့ကြီးလာတာတို့ဘယ်ရမှရနေတာမဟုတ်ဘဲနဲ့ဒီဖြစ်မှုပြမှုတွေကနှောက်ယှက်နေလို့ဒါမှမဟုတ်ဒုက္ခလို့ပြောတာတော့မြတ်စွာဘုရားဟောတဲ့ဒီဒုက္ခပို့ပြီးတော့ဟိုတင်ဖြစ်ဒါတစ်ချက်နော်ပฏิပိလနာကာရနှိမ့်ဆက်တယ်အဲ့တော့နှိမ့်ဆက်တယ်ဆိုတာကိုခြုံပြီးတော့နောက်လေးချက်ဖော်ပြတာဘာလို့ဆိုတန္တာပါတဲ့စိတ်ပူစရာတွေဖြစ်တယ်ဒုက္ခရဲ့သဘောအား စိတ်ပူးနေရတယ်နောက်တစ်ခုကဒုက္ခမခန်းခက်တယ်သွားကြိုက်တယ်နားကြိုက်တယ်ဆိုဒုက္ခမျိုးခန်းခက်တယ်နောက်တစ်ခုကဒုက္ခဝတုကတဲ့ဒုက္ခဟုသမျှရဲ့တရားဖြစ်တယ်ပြဒနာအလုံးရဲ့တရားဖြစ်ဒါလည်းဒုက္ခလို့ပြောတာနောက်တစ်ခုကတော့ဘာလို့ဆိုရင်ဒုက္ခပဋိခိပါတဲ့ဒုက္ခရဲ့ဆန့်ကျင်ပဲဖြစ်တယ်ပေါ့ဒုက္ခကိုဖယ်ရှားတဲ့အရာဖြစ်တယ် အဲ့တော့ဒုက္ခနဲ့ဒုက္ခသည်သဘာဝချင်းကမတူအောင်ဒုက္ခအဆင်ပြေတယ်ဒုက္ခအဆင်မပြေဘူးအဲ့ဒါဒုက္ခကိုဖယ်ရှားတာလို့ခေါ်တယ်အဲ့ဒီရှုထောင့်၄မျိုးက သူ့ကိုဒုက္ခလို့ခေါ်တယ်အဲ့တော့ခန္ဓာ၅ပါးသည်အခုလိုရှုထောင့်၄ခုကနေပြီးတော့ဒုက္ခလို့ရှုမြင်ရတယ်နောက်တစ်ခါခန္ဓာ၅ပါးဟာအနတ္တအတ္တမဟုတ်ဘူးလို့သူလည်းကို ကိုထင်တဲ့အတိုင်းမဖြစ်တဲ့ရှုတော်ကနေပြီးတော့ပြောတာအဲ့ဒါလဲအကြောင်းလေးမျိုးရှိတယ်တဲ့အနတ္တဖြစ်ပုံကအကြောင်းလေးမျိုးရှိတယ်အကြောင်းလေးမျိုးကဘာလို့တစ်ခုကတုံညာတဲ့ကိုထင်တဲ့အရာဟာ empty ပဲဘာမှမဟုတ်အကောင့်ထဲပေါ်လို့မရကိုထင်တဲ့ဟာလိုက်ရှာလိုက်ရင်ပြောင်းနေတယ်ရှာလို့မတွေ့ဘူးခုနတစ်ပင်ဆိုတာရှာမတွေ့တယ်လို့ပဲ ကိုရှာတွေ့တာဘာတွေတွေ့တိရွက်တွေ့တယ်နော်အပွင့်တွေ့တယ်အကိုင်းခက်တွေတွေ့တယ်ပင်စီတွေ့တယ်အမြင့်တွေ့ဒါပဲတွေ့တယ်တစ်ပင်ပဲရောက်သွားတာမရှိဘူးလူရှာတယ်လူမတွေ့ဘူးဘာတွေတွေ့တော့ခေါင်းတွေ့တယ်လက်တွေ့တယ်ခြေတော့တွေ့တယ်ဒါတွေတော့တွေ့တယ်ဒါတွေကသူ့နာမည်နဲ့သူပဲကားရှာတယ်ကားမတွေ့ဘူးဘာတွေတွေ့တော့ကားဘိန်းတွေတွေ့တယ်ဘော်ဒီတွေ့တယ်အင်ဂျင်တွေ့တယ်တစားစီဖြုတ်တာရင်ဒါတွေပဲတွေ့တယ်ကားဆိုတာပဲရောက်သွားတာ အဲ့ဒါကိုပြောတာတုံညစာကိုထင်တဲ့ဟာကိုပြောထားတဲ့စကားဟာရှာလို့မရတော့အဲ့ဒီတုံညရှုတော်ကကြည့်ပြီးတော့လည်းပဲအနတ္တလို့ပြောတာတဲ့အတ္တဆိုတာဘယ်မှရှာလို့မရဘူးနောက်တစ်ခုကဘာတော့ဆိုအတ္တမိကာပိုင်ရှင်မရှိဘူးကိုရကိုကိုပိုင်တယ်လို့ထင်နေတာမပိုင်ဘူးလေကိုမပိုင်လို့ကိုအုပ်ချုပ်လို့မှမရတာ ကိုယ်ခန္ဓာကိုယ်အုပ်ချုပ်လို့မရဘူးသူဖြစ်ချင်တာဖြစ်သွားတာပဲဘာမှကိုယ်ပိုင်ဆိုတာမရဘူးဒါပေမဲ့လူတွေကတော့ကိုယ့်ကိုကိုယ်ပိုင်တယ်လို့ထင်နေကြတာသူကသူတဘာဝအဆင်ပြေနေသည်အဆင်ပြေနေတာပဲနော်ကိုယ်ပိုင်တာတစ်ခုမှမရှိဘူးအဲ့တော့အတ္တမိကပိုင်ရှင်မဲ့နေတယ်ပိုင်ရှင်မဲ့နေတဲ့ခန္ဓာသူ့အကြောင်းနဲ့သူသူကသူဖြစ်ခြင်းဖြစ်နေတာ အဲ့ဒါကြောင့်မို့လို့အနတ္တာတဲ့နောက်နောက်တစ်ခုကတော့ဘာလို့ဆိုအနိစ္စရာတဲ့ကိုမအုပ်ချုပ်နိုင်ဘူးအစိုးရမဟုတ်ဘူးကိုအစိုးမရဘူးသူဟုတ်တယ်သူဖြစ်ချင်တာဖြစ်တာပဲလေရှောက်ခန္ဓာကိုအစိုးရတဲ့ဆိုရင်မင်းဒီရွယ်လေးပဲနေမကြီးနဲ့နော်ဒီပုံစံလေးပဲနေရမယ်လောက်ချင်လို့မရဘူးလေအလိုကိုအုပ်ချုပ်ထားနိုင်တဲ့မရှိဘူး ဒါကြောင့်မို့လို့အစိုးရဆိုရတဲ့ဟာမရှိသည့်အတွက်ကြောင့်အနတ္တနောက်တစ်ခုကျတော့အတ္တပဋိခိပါတဲ့အတ္တဆိုရရဲ့ဆန့်ကျင်မဲ့အတ္တကိုပယ်ဖြတ်တတ်လို့အနိစ္စအနတ္တလို့ခေါ်တယ်အဲ့တော့အနိစ္စဒုက္ခအနတ္တဆိုတာခွင်းဆက်တွေပဲအနတ္တဆိုတာအင်မတန်နားလဲဖို့ခက်သည့်အတွက်ကြောင့်အနိစ္စဆိုတာဟို ကိုကိုမျက်စိအောင်မှာ ဖြစ်ပြီးပြက်သွားတာတွေတွေ့ရတယ်ပြောင်းလဲသွားတာတွေတွေ့ရတယ်တခဏအခိုက်တန်တွေတွေ့ရတယ်အနေဆာဆိုတာတိလွယ်တယ်ပေါ့နော်လူတွေဆိုလဲကိုမျက်စိအောင်ကရှိနေတဲ့လူကမရှိတော့ဘူးဆိုတော့အနေဆာဆိုတာတွေ့လို့ရတယ်ဒုက္ခဆိုတာလဲလူတွေပါဇက်ကနေပြီးဒုက္ခလို့ပြောလို့ရတယ်အနတ္တကြတော့ပို့ပြီးတော့ခက်ခဲသွားပြန်အနတ္တကိုမြင်ဖို့ကြတော့ပို့ခက်ခဲသွားတယ် ဒါကြောင့်မြတ်စွာဘုရားကအနတ္တကိုဟောတဲ့အခါမှာအနိစ္စရှုတော်ကလည်းဟောတယ်ဒုက္ခရှုတော်ကလည်းဟောတယ်သို့မဟုတ်အနိစ္စဒုက္ခနှစ်ခုလုံးရဲ့ရှုတော်ကနေပြီးတော့အနတ္တကိုသိဖို့ဖော်ရတယ်တော့အနိစ္စရှုတော်ကဟောမှအနတ္တသဘောပေါ်တယ်ဒုက္ခရှုတော်ကဟောမှအနတ္တသဘောပေါ်တယ်အနတ္တလက္ခဏာသုံးပါဆိုဒုက္ခရှုတော်ကဟောတာလေဘယ်လိုဒုက္ခရှုတော်ကဟောတာလဲ ရူပံအနတ္တနော်နာယိတံရူပံအဲရူပသဟိတံဘိက္ခွေ အတ္တအဘွိတနာယိတံရူပံအာဘာရာယတံဝတေယအနတ္တဖြစ်ပုံကိုမြတ်စွာဘုရားရှုဟာတဲ့ကိုယ့်ရဲ့အတ္တဆိုလို့ရှိရင်မနှိမ့်ဆက်ရဘူးတဲ့အခု तू ကနှိမ့်ဆက်တယ်ဒုက္ခပေးတယ်အဲဒုက္ခပေးနေတာကကိုမဟုတ်တာပဲတဲ့နော်အာဘာရာယတံဝတေယ သူကထိခိုက်ပျက်စီးမှုတွေနဲ့နေတယ်နှိမ့်ဆက်တတ်တယ်ကိုမိုးလို့နှိမ့်ဆက်တာကိုယ့်ကိုနှိမ့်ဆက်တယ်ဖြစ်အဲ့ဒါကြောင့်အဲ့ဒါဒုက္ခရှုတော်ကနေဟောတာအိဋ္ဌရှုတော်ကနှစ်ခုလုံးရှုတော်ကတော့အခုဒီမှာဟောတာရှတအိဋ္ဌတန်ဒုက္ခယံဒုက္ခတရဏတ္တာအိဋ္ဌဒုက္ခရှုတော်ကနေဟောလိုက်တာအနိစ္စဖြစ်လို့ဒုက္ခဒုက္ခဖြစ်လို့အတ္တဒီလိုခေါ်လိုက်တာအဲ့တော့မြတ်စွာဘုရားက အခုလို့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့အယူဝါဒတွေကနေဆက်လာပြီးတော့အယူဝါဒတွေရဲ့ဆွဲလန်းရဖြစ်တဲ့ခန္ဓာ၅ပါးဟာအမြဲမဟုတ်ဘူးဆိုတာယဟန်တွေကိုပို့ပြီးတော့ထင်ရှားအောင်ဒီတုတ်တံမှာဒီအစဉ်ကိုခေါ်လိုက်တာပဲဖြစ်တယ်အဲ့တော့ ဝိပဿနာကျင့်စဉ်ကျင့်ပုံလေးကိုအကျဉ်းလေးမြတ်စွာဘုရားဟောပြီးတော့ယဟန္တာဖြစ်သွားတယ်ယဟန္တာဖြစ်ကျင့်လို့ယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ရဲ့အနေထားတစ်ခုဆက်ပြီးတော့ဟောသေးတယ်အဲတရားဥရတဲ့ပုဂ္ဂိုလ်ရဲ့အကြောင်းဆက်ဟောတယ်ဒါကြောင့်မို့နောက်ရက်မှာအဲ့ဒီအကြောင်းအရာတွေကိုဆက်လက်ပြီးတော့ဟောဖို့ကြံနေသေးတယ်ပေါ့တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့အလကတုပမသုတ်တံဟာတော်တော်ပြည့်ပြည့်စုံစုံ ရှုထောင့်မျိုးစုံနဲ့ဟောထားတဲ့သုတ်တံဖြစ်သည့်အတွက်ကြောင့်ဗဓမ္မမှတ်သားစရာတွေရှိလို့နောက်တည့်ဟောရင်တော့အလရကတုပမသုတ်တံပြီးဆုံးမှာပဲဖြစ်ပါတယ်။ရဘုရားရဲ့တရားဓမ္မကိုနာယူမှတ်သားကြပြီးအသိဉာဏ်တွေတိုးပွားကမိမိတို့ရလာတဲ့အသိဉာဏ်ကိုကျုံသုံးချပြီးတော့တန်တရားဟောကလော့အောင်စူးစမ်းအားထုတ်နိုင်ကြပါစေကုန်သတည်း။ ရှေးဆက်ချအရှင်ဖေယရှင်ဖေယဖေယတပိတော်တို့သည်နာတိတော်တို့သည်ဓမ္မအတိညာယံယာရှိမသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာယာရှိစေယံရှိတန်ကြလျက် ဓမ္မသဘင်စင်ကျင်ပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သာသာအာယုန်ထားလျက် နာကြကြပါကုန်၏တရားတော်မြတ်ကိုတတဗဝုထုအဆူဆူတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုပြုလုပ်ကြရသောဤကောင်းမှု ဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံဖြစ်ပါစေတည်းဤကောင်းမှုဤအဖို့ဘာကကိုအမိအဖာအဖို့အဖွာဆရာသမားမဆာပြေကဝါသူကဝါသာ လူနတ်မြမတတ္တဝါများတို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာရုံကြကြမြမြ